သာသနာတော်တက္ကရာ2559ခုနှစ်ကောဇာတက္ကရာ1389ခုနှစ်ပထမဝါဇုလပြည့်ကျော်14ရက်ခရစ်နှစ်2015ခုဇူလိုင်လ15ရက်ဗုဒ္ဓဟူးနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အရေကောင်တီဆန်ဂေပရီယေစီတီ ဒေါက်တာမောင်မောင်ဒေါ်မေယုသမီးမချုသဲမောင်မိသားစုများဤဓမ္မစကုဓမ္မယုံတော်ကြီးတွင်၌ရွှေမင်းဝန်ဆရာတော်ဤငါရဲ့မဟာတိပဋ္ဌာဝိပဿနာတရားစခန်းပွဲ၌ဓမ္မဒါနတရားအလူပေးလူမှာကတော့သမထနဲ့ဝိပဿနာဆိုတဲ့တရားကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာဖြစ်ပါတယ် ဒီဓမ္မစကုဓမ္မယုံမှာတရားလာယူလာရောက်ပြီးတော့နာယူကြတဲ့ပုဂ္ဂိုလ်များအလုံးတရားတွေထုလိုက်စားပြီးတော့နှလုံးသွင်းကြင်ကြံအားထုတ်နေကြတဲ့ပုဂ္ဂိုလ်တွေဖြစ်တော့မိမိတို့အားထုတ်နေတဲ့တရားတွေဟာသမထာလားဝိပဿနာလားဆိုတာကိုယ့်အကူခွဲခြားဝေဖန်ပြီးတော့ဆုံးဖြတ်နိုင်ဖို့အတွက်ဘုန်းကြီးကဒီကနေ့ သမထနဲ့ဝိပဿနာတရားဗာတရားတော့လေသမထနဲ့ဝိပဿနာတရားသမထဆိုတာကတခုတည်းသော အာယုံပေါ်မှာမိမိရဲ့စိတ်ကလေးဘယ်မှ မသွားအောင်မပြေးအောင်မထွက်အောင် စူးစိုက်ပြီးတော့ရှုနေတာကိုဒါသမထလို့ခေါ်ပါတယ်။ ရှုမှတ်ရမယ့်အာယုံတစ်ခုတည်းပေါ်မှာပဲစူးစိုက်ပြီးရှုနေတယ်မိမိစိတ်ကိုဘယ်မှသွားမခံဘူးဘယ်ကအာယုန်တွေပေါ်လာလာပေါ်တဲ့အာယုန်တွေကိုရှုဖို့မဟုတ်ဘူးမိမိစိတ်ဟာဘယ်အာယုန်စီမှမသွားစေပဲနဲ့မိမိရှုမှတ်နေတဲ့တခုတည်းသောအာယုန်ပေါ့ဥမာအားဖြင့်နာသီးပြားရဲ့ဝင်လေထွက်လေရှုတယ်ဆိုရင်ဒီဝင်လေထွက်လေတခုတည်းကိုသာစိုက်ထားတယ်ဝမ်းပန်းရဲ့ချက်တိုင်နဲ့ ဝမ်းပိုက်နေရာလေးကိုစိုက်ပြီးရှုတဲ့ပုဂ္ဂိုလ်ဟာလည်းပဲဖောင်းမှုပိန်မှုတစ်ခုတည်းကိုသာစိုက်တာတခြားအာယုန်တွေကိုပေါ်လာသမျှအာယုန်တွေကိုမရှုဘူးဆိုရင်ဒါသမထနောက်ဝိပဿနာကြတော့အဲ့ဒီလိုမဟုတ်တော့ဝိပဿနာကတော့၆ဒွါရကပေါ်သမျှအာယုန်တိုင်းကိုမလွတ်အောင်ရှုနေတာကိုဝိပဿနာလို့ခေါ်တယ် 6ဓာရဆိုတာမျက်စိနာနှာခေါင်းလျှာကိုယ်စိတ်အဲ့ဒီ6ဓာရကပေါ်သမျှအာယုန်တိုင်းကို မလွတ်အောင်ရှုနေမျက်စိဘောက်ကဆင်အာယုန်လေးနဲ့တိုက်ဆိုင်လို့မြင်သိမှုလေးဖြစ်ရင်မြင်ခိုင်းမှမြင်တယ်နားကဟိုကအတန်အာယုန်လေးနဲ့တိုက်လိုက်လို့ကြားသိမှုဖြစ်ရင်ကြားခိုင်းမှကြားတယ်စသည်ဖြင့်အဲ့ဒီ6ဓာရကပေါ်သမျှအာယုန်ကိုမလွတ်အောင်တတိကံပြီးရှုနေတာ ဒါဝိပဿနာလို့ခေါ်ပါတနည်းအားဖြင့်ပြောရရင်ဝိပဿနာကလက္ခဏာ၃ပါးကိုသိအောင်ရှုနေတာအနေစာလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာမမြဲတဲ့သဘောဆင်းရဲတဲ့သဘောစိုးမရတဲ့သဘောကိုသိအောင်ရှုနေတာကိုဝိပဿနာမြင်ခိုင်ကလေးရှုလိုက်ရင်လည်းပဲအဲ့ဒီမြင်ရတဲ့အစဉ်အာယုံလေးရောမြင်သိစိတ်ကလေးရော ပေါ်ပြီးပြောက်ဖြစ်ပြီးပြည့်သွားလို့မမြဲတဲ့သဘောအဲလိုပေါ်ပြောက်ဖြစ်ပြနေလို့ဆင်းရဲတဲ့သဘောကိုယ်လိုတိုင်းမဖြစ်လို့အစိုးမရတဲ့သဘောအဲ့ဒီသဘောလက္ခဏာတွေကိုထင်အောင်ရှုတာဝိပဿနာတဲ့ဒါကြောင့်ကမ္မဋ္ဌာန်းဘာဝနာအားထုတ်ကြတဲ့ပုဂ္ဂိုလ်များဒီဘာဝနာကမ္မဋ္ဌာန်းတရားတွေပွားများပြီဆိုရင်တဲ့တမာတိဖြစ်အောင်ရှုတယ်ရှုတာကတစ်မျိုး ဝိပဿနာဉာဏ်ဖြစ်အောင်ရှုတာကတစ်မျိုးလို့ဘာဝနာနှစ်မျိုးရှိပါဘာနှမျိုးရှိလဲဟေးတမာရီဖြစ်အောင်ရှုတာကသမထဘာဝနာစောစောကပြောတဲ့ဝိပဿနာဉာဏ်ဖြစ်အောင်ရှုတာကဝိပဿနာဘာဝနာအဲဒီတော့နှစ်မျိုးရှိပါအဲ့ဒီနှစ်မျိုးမှာဘုန်းကြီးတို့ယောဂီများသမထကမ္မထမ်းနဲ့စပ်ပြီးတော့ကျမ်းဂန်များမှာကမ္မထမ်း40တောင်ဖွင့်ပြထားပါ ကမ္မထံဘယ်ဘလောက်လဲ40အေးကမ္မထံ40အဲ့ဒီကမ္မထံ40မှာကတိုင်းအာယုံ10ပါးပေါ့ပထဝီကတိုင်းအဘောကတိုင်းတိဇောကတိုင်းဝါယောကတိုင်းစတဲ့ကတိုင်း10ပါးအဲ့ဒီကတိုင်း10ပါးတွေကပထဝီကတိုင်းကိုရှုမယ်ဆိုရင်အဲ့ဒီမှာမိမိမြေကြီးလေးပေါ်မှာ မြေလေးပုံထားပြီးတော့ပဲဖြစ်စေသို့မဟုတ်မိမိတို့ပကံများလောက်အဝိုင်းဘန်းလောက်အဝိုင်းသကောလောက်အဝိုင်းစတဲ့အဝိုင်းလေးဝိုင်းပြီးတော့အဲ့ဒီမြေပေါ်မှာဆိုင်ပြီးတော့ပထဝီပထဝီ ပထဝီသို့မဟုတ် မြေမြေမြေရှုနေတာအဲ့ဒီကတိုင်းလေးကိုရှုနေတာမြေကတိုင်းလေးကိုရှုနေတာ အဲ့ဒီပုံမှာဘယ်မှဒီစိတ်ကလေးဟာဘယ်မှလွတ်မသွားစေဘူးအဲ့ဒီပုံမှာပဲစိုက်ပြီးရှုစိုက်ပြီးရှုနေတဲ့အခါကလည်းကြတော့နောက်မျက်စိလေးမှိတ်ထားရင်လည်းပဲအဲ့ဒါလေးကမြင်နေရတော့တာဒီနေရာနဲ့မဟုတ်ဘူးတခြားနေရာကိုကိုသွားရင်လာရင်နဲ့တခြားနေရာရောက်လို့ရှုရင်လည်းပဲဒီမြေပုံလေးသို့မဟုတ်မြေအဝိုင်းလေးဟာကိုယ့်ရဲ့ဗကိမျက်စိနဲ့ကြည့်တယ်လို့ပဲမြင်နေရအဲ့လိုမြင်မြင်လို့ရှုတာ နောက်တေဇောကတန်ရှုတဲ့ပုဂ္ဂိုလ်ကြတော့မီးလေးဖျောင်းတိုင်းမီးလေးဖြစ်ဖြစ်မီးခွက်မီးလေးဖြစ်ဖြစ်အဲ့ဒီမီးလေးထွန်းထားပြီးတော့အဲ့ဒီမီးလေးပေါ်ကနေပြီးတော့စိတ်ဒီဘယ်မှမရောက်အောင်ဘယ်မှမပြတ်မလွင့်အောင်အဲ့ဒီမီးလေးပေါ်မှာပဲစိုက်ပြီးရှုနေတာအဲ့ဒီမှာတေဇောတေဇောသို့မဟုတ်မီးမီးစသည်ဖြင့်အဲ့ဒီလိုရှုနေတာဟာဒါတေဇောကတန်ရှုနေအဲ့ဒီလိုရှုခြင်းအပြင်တမာတိပဲဖြစ်တယ်တဲ့ ဝိပဿနာဉာဏ်မဖြစ်ဘူးတဲ့။ယနေ့ကတိုင်းနေရှုနေခြင်းအပြင်တမာရီပဲဖြစ်တယ်။ဇံပဲဖြစ်တယ်ဝိပဿနာဉာဏ်မဖြစ်ဘူးတဲ့။နောက်ပြီးတော့အတုပ7ပါးတဲ့။ဘုဒ္ဓမာနကဝိနိလကစသည်ဖြင့်အတုပ7ပါးရှိတယ်။အဲ့ဒီအတုပ7ပါးတွေကဥဒ္ဓမာယိကဆိုတဲ့ဥဒ္ဓမာယိကဆိုတဲ့အဲ့ဒီမှာ မိမိတို့ဒီမှာဖူးယောင်နေတဲ့သူသေးကောင်ကြီးအနေအချင်းရှုတယ်။အညိုမဲတွေဆွဲနေတဲ့သူသေးကောင်ကြီးအနေအချင်းရှုတယ်။ပုတ်ပွားနေတဲ့သူသေးကောင်ကြီးအနေအချင်းရှုတယ်။ဒါကအတုပဘာဝနာတွေပဲနိ။အဲလိုရှုနေခြင်းအပြင်လည်းပဲတမာတိပဲဖြစ်တယ်တဲ့။ဝိပဿနာဉာဏ်မဖြစ်နိုင်ဘူးတဲ့။ဒါသမထကမ္မထမ်းမင်းတဲ့။နောက်ပြီးတော့ဘုန်းကြီးတို့အနုတ္တိ7ပါးတဲ့ ဒီအနုတ္တိ7ပါးဆိုတာကဘုန်းကြီးတို့ဗုဒ္ဓအနုတ္တိဓမ္မအနုတ္တိသံဃာအနုတ္တိသီလအနုတ္တိဇာကအနုတ္တိဒေဝတာအနုတ္တိဥပသမအနုတ္တိမရဏအနုတ္တိကာယကတာတတိအနာပါနာတတိစတဲ့အနုတ္တိ7ပါးအဲဒီအနုတ္တိတွေဗုဒ္ဓအနုတ္တိကိုပွားများနေမယ်ဆိုရင်လည်းပဲအရဟံအရဟံအရဟံ သို့မဟုတ်ပူဇော်ထုကိုခံတော်မူတတ်ပြီသောမြတ်စွာဘုရားပူဇော်ထုကိုခံတော်မူတော်မူသောမြတ်စွာဘုရားပူဇော်ထုကိုခံတော်မူတတ်ပြီသောမြတ်စွာဘုရားလို့ဒီမှာဘုရားရဲ့ဂုဏ်တွေကိုအာယုံပြုပြီးတော့နှလုံးသွင်းပွားများနေအဲလိုဗုဒ္ဓနုတ္တိဓမ္မနုတ္တိသံဃာနုတ္တိစတဲ့အနုတ္တိတရားတွေစာဃာနုတ္တိဆိုရင်လည်းမိမိရဲ့လူတန်းပေကံစွန်ကျဲမှုနဲ့ဆက်ပြီးတော့ပြန်လည်ပြီးတော့ ဒါလေးကိုပွားများပြီးတော့နေတာသီလနုဒ္ဓတိဆိုရင်လည်းပဲမိမိဆောင်ထိန်ထားတဲ့သီလအဲ့ဒီသီလလေးကိုဆင်ញင်ပြီးတော့နှလုံးသွင်းပွားများနေတာဒေဝတာနုဒ္ဓတိဆိုတာကတော့မိမိတို့ဒီမှာနတ်တေရဲ့တရားသီလတုဒ္ဒစာကစတဲ့ဒါတွေနဲ့မိမိတို့ရဲ့မိမိရဲ့ဒီမှာတရားသီလတုဒ္ဒစာကစတဲ့တရားတွေနဲ့ပြန်ပြီးတော့ဆင်ញင်နှလုံးသွင်းနေတာ ဥပသမနုဒတိဆိုတာကနိဗ္ဗာန်ကိုနှလုံးသွင်းနေတယ်အာယုံပြုတ်ပြီးနှလုံးသွင်းနေတယ်မရဏနုဒတိဆိုတာကတော့ဘုန်းကြီးတို့ပြောနေတာအမြဲတမ်းပြောနေရတာသေခြင်းတရားကိုနှလုံးသွင်းတာသေခြင်းတရားကိုတရားအားထုတ်မဲ့ပုဂ္ဂိုလ်ဟာနီးကပ်ထားပြီးတော့နှလုံးသွင်းတာအဲဒီလိုသေခြင်းတရားကိုနှလုံးသွင်းနေနောက်ပြီးတော့ကာယကတတတိဆိုတာက ဒီခန္ဓာကိုယ်ကြီးကို32ခုထာတာအစုဝေးအနေအားဖြင့်နှလုံးသွင်းဆင်ခြင်နေတာနောက်အာနာပါနာတတိဆိုတာကတော့ထွက်လေဝင်လေလေးကိုနှလုံးသွင်းဆင်ခြင်နေတာအဲ့ဒါဒီအားလုံးဟာတမာရိကမ္မဋ္ဌာန်းနေပဲအဲ့ဒီအနုတ္တိ10ပါးတဲ့ကဒီအာနာပါနာတတိထွက်လေဝင်လေလေးရှုတဲ့အာနာပါနာတတိတစ်ခုတည်းပဲ ဝိပဿနာဘာဝနာအနေအားဖြင့်ရှုလို့ရတယ်တခြားကမ္မထာန်တွေအားလုံးကတော့ဒီနှုတ်တိ10ပါးတဲ့က9ပါးကတော့ဒါတမာရိကမ္မထာန်ကြီးတွေပဲတမာရိကမ္မထာန်ကြီးတွေပဲဒီအာနာပါနာတတိပဲဝိပဿနာဘာဝနာအနေအားဖြင့်အားထုတ်မယ်ဆိုရင်အားထုတ်လို့ရတယ်တဲ့နောက်ပြီးတော့လည်းပဲဘုန်းကြီးတို့မေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့မြမဝိဟာရတရားတွေဒါတွေလည်းပဲသမထကမ္မထာန်တွေပဲ နောက်အရုပဇံကိုရအောင်အားထုတ်ရတဲ့အရုပကမ္မထာဆိုတာလည်းရှိအဲ့ဒါလည်းပဲတမာရီကမ္မထာပဲတမာရီဖြစ်ဖို့ရည်တယ်ပဲနောက်ပြီးတော့အာဟာရပฏิကူလတင်ညာတဲ့စားတော့ဖွယ်တွေကိုဆက်စုပ်ဖွယ်ရွှန်ရှားဖွယ်နေအဖြစ်ဆင်ញံနှလုံးသွင်းတာဒါလည်းပဲတမာရီကမ္မထာနောက်ပြီးတော့မိမိရဲ့ကိုယ်ရင်းမှာရှိနေတဲ့ဓာတ်၄ပါးပေါ့ အဲ့ဒီဓာတ်လေးပါးကိုရှုတဲ့စတုဓာတုဝါဝဋ္ဌံဆိုတဲ့ကမ္မထံရှိအဲ့ဒီစတုဓာတုဝါဝဋ္ဌံကိုသမထသမထကမ္မထံလေးကိုသမထကမ္မထံလို့ဆိုထားပေမဲ့လို့လည်းပဲဝိပဿနာရဲ့အခြေခံဖြစ်တဲ့အတွက်ဒါသုရဓာတုဝဝဋ္ဌံကမ္မထံမှာလည်းပဲဝိပဿနာနဲ့ဆိုင်နေအဲ့တော့ဒီကမ္မထံ40ထဲမှာဘုန်းကြီးတို့ ကမ္မထာ40ထဲမှာဝိပဿနာနဲ့ဆိုင်တဲ့ကမ္မထာဆိုလို့အာနာပါနာတစိတပိုင်းပါတယ်အနုဒတိ7ပါးတွေကအာနာပါနာတစိတပိုင်းပါသရုဒ္ဓတုဝဝဋ္ဌမတပါအဲနောက်ပြီးတော့သရုဒ္ဓတုဝဝဋ္ဌံဆိုတဲ့ဒီမှာဓာတ်၄ပါးကိုရှုတာပါတယ်အဲ့ဒါမှတပါကြံတဲ့ကမ္မထာအာယုန်တွေဟူသမျှတွေဟာတမထကမ္မထာနေဘာကမ္မထာနေလဲ သမထကမ္မထာနေသမာဓိပဲဖြစ်လိမ့်ဝိပဿနာဉာဏ်မဖြစ်ဘူးဒါတွေရှုလို့ဝိပဿနာဉာဏ်မဖြစ်ဘူးအဲ့တော့ဝိပဿနာဉာဏ်ဖြစ်အောင်ရှုမယ်ဆိုရင်၆ဓာရကပေါ်သမျှအာယုံကိုရှုရဘယ်လိုရှုရမှာလဲဟေး၆ဓာရကပေါ်သမျှအာယုံတွေရှုရမယ်မျက်စိနဲ့မြင်ကြိုက်နားနဲ့ကြားကြိုက်နှာခေါင်းနဲ့နမ်းကြိုက်လျှာနဲ့စားသိကြိုက်ကိုယ်တွေ့ထိတွေ့ထိကြိုက်စိတ်ကူးစဉ်းစားကြံစည်ကြိုက် ဘယ်အာယုံပဲပေါ်လာလာပေါ်လာသမျှအာယုံတိုင်းကိုတတိဥစည်းတဲ့စေကလေးနဲ့ရှုနေရဘယ်နဲ့ကမ္မဋ္ဌာန်းဖြစ်တဲ့အာနာပါနဝင်လေသည့်ထွက်လေသည့်လေးကိုရှုနေတယ်အဲ့လိုရှုနေရင်ကနေပြီးတော့သောသောကပြောတယ်အစင်းအာယုံတစ်ခုကိုမြင်လိုက်တယ်ဆိုရင်အဲ့ဒီမြင်တဲ့အာယုံလေးဘက်ကိုဉာဏ်လေးလှည့်ပြီးမြင်တယ်မြင်တယ်လို့ရှုသွားရုံပဲနားမှာအတန်အာယုံတစ်ခုကိုတိုက်ဆုံလာလို့ဈာတိမူလေးဖြစ်လာရင်လည်းအဲ့ဒီကြားတဲ့ နားဘက်ကိုညံလေးလှည့်ပြီးတော့ကြားတယ်ကြားတယ်အဲ့ဒီလိုနာဝမှာအနံလေးတွေဝင်လာရင်လည်းပဲအဲ့ဒီနံနဲ့နံဆိုရင်လည်းပဲနံရင်နံနဲ့မှုရင်မှုတယ်အဲ့ဒီလိုပေါ်လာတဲ့အာယုန်တိုင်းအာယုန်တိုင်းကို ရှုနေရင်ဒါဝိပဿနာဖြစ်ဘာဖြစ်ပါလိမ့်မယ်ဟေးဒီအာနာပါနဝင်လေထွက်လေတခုတည်းပဲစိုက်ပြီးတော့တခြားအာယုန်တွေဘာမှအာယုန်မစိုက်တော့ကိုယ်စိတ်ဘယ်မှမသွားအောင်ဒီပုံမှာပဲအတင်းချောင်းပေးပြီးတော့ရှုနေရင်တော့တမထဖြစ်သွားမယ် အဲ့ဒီ၆ဓာရကပေါ်သမျှအာယုန်တိုင်းကိုမလွတ်အောင်ပေါ်သမျှရှုသွားရင်တော့ဘာဖြစ်သွားမလဲဝိပဿနာဖြစ်ဒီလိုပဲဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးညွှန်ကြားထားတဲ့ဖောင်းမှုပိန်မှုဝမ်းပိုင်းနဲ့ချက်တိုင်နေရာကနေပြီးတော့ဝါယောဓာတ်လေးကိုစောင့်ပြီးတော့ရှုနေတာစောင့်ပြီးဖမ်းပြီးရှုတာအဲ့လိုရှုတာလည်းပဲဒီဖောင်းမှုပိန်မှုအာယုန်လေးတစ်ခုတည်းကိုသာစိုက်ပြီးတော့ဘယ်မှစိတ်မသွားအောင်ဘယ်အာယုန်စီမှစိတ်တွေရောက်မသွားအောင်အပြင်ကိုလည်းမထွက်အောင် အပြင်စိတ်တွေလည်းမုံလင်းအောင်ဆိုပြီးတော့ဒီဖောင်းမှုပေမှုအာယုံကိုပဲဇောင်းပေးပြီးအတင်းစိုက်ပြီးရှုနေပြီဆိုရင်ဒါတကူတည်းရှုနေရင်ကတော့သမထဖြစ်သွား။ဘာဖြစ်သွားမလဲ။သမထဖြစ်သွား။အဲ့ဒီဖောင်းအာယုံပင်အာယုံလေးကိုရှုနေရင်းနဲ့အခြားပေါ်လာတဲ့အာယုံလေးတွေနားကအတန်အာယုံလေးကြားလိုက်ကြားတယ်ကြားတယ်ညံလေးလှည့်ပြီးရှုလိုက်။နှာခေါင်းကအနံ့အာယုံလေးနမ်းလိုက်နမ်းတယ်နမ်းတယ်မှုရဲမှုရဲရှုလိုက် အတွေ့အထိလေးတွေ့ထိတာလေးကိုကြံတန်းတာနူးညံတာလေးပေါ်လာကြံတန်းရင်ကြံတန်းတယ်နူးညံရင်နူးညံတယ်ရှုလိုက်အဲ့ဒီမှာအခြားအခြားပေါ်တဲ့အာယုံလေးတွေဝေဒနာလေးတွေပေါ်လာရင်ဝေဒနာလေးတွေရှုလိုက်စိတ်ကလေးလွင့်သွားရင်စိတ်ကလေးရှုလိုက်နေအဲ့ဒီလိုပေါ်ရန်အာယုံလေးတွေကို၆ဓာတ်ကပေါ်သမျှအာယုံတိုင်းကိုမလွတ်အောင်ရှုနေပြီဆိုရင်ဘာဖြစ်ပြီလဲဝိပဿနာဖြစ်ပြီဒါကြောင့်မို့အဲ့ဒီမှာဆောင်းပုံကလေးပေးထားတယ်တင်းငြိမ်ယုံများရှုနေက သမထခေါ်ပါသည်တဲ့ လက္ခဏာ၃ရပ်ရှုတိမှဝိပတ်ခေါ်ပါသည်တဲ့၆ဒွါရကပေါ်သမျှတိကဝိပဿနာတဲ့ဒါလေးတွေဆောင်းပုဒ်ကလေးတွေရှိပါတယ်ကဲဒါလေးဆိုကြည့်အောင်ဒီငိမ်ယုံမြဒီငိမ်ယုံမြရှုနေကရှုနေကတမထခေါ်ပါသည်တမထခေါ်ပါသည်ဒီငိမ်ယုံမြဒီငိမ်ယုံမြရှုနေကရှုနေကတမထခေါ်ပါသည်တမထခေါ်ပါသည်ရှုလိုက်ပါ လက္ခဏာ၃ရပ်လက္ခဏာ၃ရပ်ရှုတိမှရှုတိမှဝိပတ်ခေါ်ပါသည်ဝိပတ်ခေါ်ပါသည်လက္ခဏာ၃ရပ်လက္ခဏာ၃ရပ်ရှုတိမှရှုတိမှဝိပတ်ခေါ်ပါသည်ဝိပတ်ခေါ်ပါသည်ဆိုလိုက်ပါလက္ခဏာ၃ရပ်ရှုတိမှဝိပတ်ခေါ်ပါသည် ပါတိကဲဒီတော့တခုတည်းသောအာယုံပေါ်မှာစူးစိုက်ရှုနေရင် ပါတယ်လေသမထဘာဝနာဟောလက္ခဏာ၃ရပ်ဆိုတာအိစ္ဆဒုက္ခအနတ္တသဘောတွေမြင်အောင်ရှုနေတာပါတယ်လေဝိပဿနာ၆ဓာရကပေါ်သမျှအာယုန်တွေရှုနေတာပါတယ်လေဝိပဿနာကဲဒီတော့ဝိပဿနာနဲ့သမထနဲ့ဝိပဿနာနဲ့မိမိတို့ခွဲတတ်သွားပြီဟုတ်တယ်မလားဝိပဿနာကိုသွားတဲ့အခါမှာသမထယာနိကသွားတဲ့လမ်းရှိတယ်သမထယာနိကလမ်းနဲ့ ဝိပဿနာယာနိကလမ်းလို့နှစ်လမ်းလမ်းနှစ်လမ်းရှိတယ်လမ်းနှစ်သွဲရှိတယ်သမထယာနိကလမ်းကသမထကိုအရင်ထူထောင် ပြီးတော့မှဝိပဿနာကူတာဘာကိုအရင်ထူထောင်လဲအေးသမထကိုအရင်ထူထောင်ပြီးတော့မှဝိပဿနာပဲကူပြီးတော့ရှုသွားတာဒါသမထယာနိကလမ်းလို့ခေါ်တယ်ဝိပဿနာယာနိကလမ်းကသမထမထူထောင်တော့မထူထောင်တော့ဘဲနဲ့ဝိပဿနာစစ်စစ် ပေါ်သမျှအာယုံကိုပဲ ရှုသွားတာအဲ့ဒီပေါ်သမျှအာယုံကိုပဲရှုသွားတာကြတော့ဝိပဿနာယာနိကဘာယာနိကလဲဝိပဿနာယာနိကဒါသူကသမထမယောပဲနဲ့ဝိပဿနာကြီးတဲ့တက်တက်ရှုတဲ့အတွက်ကြောင့်သုဒ္ဓဝိပဿနာဘာဝိပဿနာလဲသုဒ္ဓဝိပဿနာတဲ့ဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကဒီသုဒ္ဓဝိပဿနာနဲ့ယောဂီများကိုညွှန်ကြားသွားတာဖြစ်ပါသမထကိုမထူထောင်တော့မထူထောင်တော့ဘဲနဲ့ ပင်တိုင်အမြဲတမ်းထင်ရှားနေတဲ့ဖောင်းမှုပေမှုအာယုံကိုပင်တိုင်ထားပြီးရှုဖို့ညွှန်ကြားတယ်။သူ့ကိုရှုနေရင်ဘေးကအာယုံလေးတွေပေါ်လာရင်အတန်အာယုံပေါ်လာရင်အတန်အာယုံရှုလိုက်။အစင်းအာယုံထင်လာရင်အစင်းအာယုံလေးရှုလိုက်။အနံ့အာယုံလေးတွေထင်ထန်အနံ့အာယုံရှုလိုက်။ဝေဒနာလေးတွေပေါ်လာရင်ဝေဒနာရှုလိုက်။စိတ်လေးထွက်သွားရင်ထွက်စိတ်ကလေးရှုလိုက်။စရှုတဲ့ကသမထကိုအထူးမထူထောင်တော့ဘဲနဲ့ဝိပဿနာကစပြီးရှုတာ။ဒါကို သုဒ္ဓဝိပဿနာဘာဝိပဿနာလဲသုဒ္ဓဝိပဿနာအေးသုဒ္ဓစင်ကြယ်တဲ့တမထမယောတဲ့စင်ကြယ်တဲ့ဝိပဿနာလို့ခေါ်ပါတယ်ဒါဝိတမထမယောတော့ဝိပဿနာတက်တက်ပဲဒါပေမဲ့စပြီးတော့အာထုဆယောဂီပုဂ္ဂိုလ်များဒီဝိပဿနာတက်တက်ရှုတဲ့အခါကလည်းကြတော့တမာရီထူထောင်ရတာခက်ခဲနေတယ်တမာရီထူထောင်ရတာခက်ခဲနေတယ်တမာရီအတော်နဲ့မရလွယ်ဘူးပေါ့ ဖောင်းတာပိန်တာလေးရှုလိုက်ရှုနေရင်စိတ်ကထွက်သွားတယ်ထွက်စိတ်လေးရှုလိုက်စိတ်လေးခန္ဓာပြန်ရောက်လာလိုက်ဖောင်းတာပိန်တာလေးရှုလိုက်နားထဲမှာအတန်လေးကြားလိုက်ကြားတာလေးရှုလိုက်ပြီးရင်ဖောင်းတာပိန်တာလေးပြန်ရှုလိုက်နေဒီလိုရှုနေတဲ့အခါကျတော့စိတ်တွေကဟိုရောက်သွားလိုက်ဒီရောက်သွားလိုက်ပထမတော့စိတ်ကစူးစီးလို့မရဘူးခက်ခဲနေပါဒါပေမဲ့ဆရာသမားညွှန်ကြားတဲ့အတိုင်းသာဒီလိုပေါ်တဲ့အာယုံလေးတွေကိုသာတတိကပ်ပြီးရှုတာရှုသွား အဲလိုရှုသွားပြီဆိုရင်တည်ငြိမ်မှုအားကောင်းလာလိမ့်မယ်ဒီခဏိကတမာရီလေးကနေပြီးတော့ခိုင်မြဲတဲ့တမာရီတွေဖြစ်လာလိမ့်မယ်အဲဒီကကြတော့ဖောင်းမှုပေမှုအာယုံပေါ်မှာလည်းရှုစိတ်ကကြာကြာမြဲလာလိမ့်မယ်ကြာကြာမြဲပြီးတော့တခြားအာယုံတွေမရှုဘူးလားဆိုတော့တခြားအာယုံတွေပေါ်လာတာလေးကိုပေါ်လာလိုက်ရှုလိုက်ဖောင်းမှုပေမှုအာယုံမှာပြန်ရောက်သွားလိုက်နောက်တစ်ခါတခြားအာယုံလေးရှုလိုက်ဖောင်းမှုပေမှုအာယုံမှာပြန်ရောက်သွားလိုက်နဲ့အဲဒီလို ဘေးကိုပြန့်လွင့်တာမရှိတော့ဘဲနဲ့ဒီခန္ဓာထဲမှာဒီစိတ်ကလေးဟာပေါ်တဲ့အာယုံပေါ်မှာပဲရှုစိတ်ကလေးကဒီပေါ်မှာပဲလှည့်ပြီးတော့ရှုသွားနေလေအဲဒီမှာစိတ်တွေဘေးကိုပြန့်လွင့်မှုတွေမရှိတော့ဘဲနဲ့ဒီပေါ်မှာပဲခန္ဓာမှာပဲရှိခန္ဓာမှာပဲရှိတဲ့အခါကျတော့အဲ့ဒီပုဂ္ဂိုလ်ကခန္ဓာရဲ့အကြောင်းကိုမသိဘူးလားဝိပဿနာရှုတယ်တရားရှုမှတ်တယ်ဆိုတာဘသူအကြောင်းသိအောင်ရှုတာလဲမှန် အေးခန္ဓာအကြောင်းမှသူများခန္ဓာလားမိမိခန္ဓာလားဟေးမိမိရဲ့ခန္ဓာအကြောင်းသိအောင် ရှုတာဆိုတော့ဒီစိတ်လေးဟာဒီခန္ဓာမှာနေဖို့မလိုဘူးလားနေတဲ့အခါမှာခဏနေရမှလားကြာကြာနေရမှလားကြာကြာနေမှဒီခန္ဓာရဲ့အကြောင်းသိမှနော်မိမိတို့တဝတယောက်ရဲ့အကြောင်းကိုသိချင်ရင် သူနဲ့ပေါင်းတဲ့အခါခဏပေါင်းရမှလားကြာကြာပေါင်းရမှလား ကြာကြာပေါက်ကြည့်ရင်သူ့အကြောင်းကိုစိတ်နေစိတ်ဓာတ်သဘောထားကစအကုန်လုံးမသိဘူးလားသိပါဘူးခဏလေးပေါင်းလို့သူ့အကြောင်းသိပါမလားဒီတိုင်းပါပဲမိမိတို့ရဲ့စိတ်လေးဟာခန္ဓာပေါ်မှာကြာကြာမနေဘူးဆိုရင်တော့ခန္ဓာအကြောင်းကိုကောင်းကောင်းသိပါမလားခန္ဓာပေါ်မှာဒီစိတ်လေးကြာကြာလေးမြဲနေပြီဖောင်းမှုပင်မှုအာယုံပေါ်မှာဖြစ်စေပူတဲ့အေးတဲ့အာယုံပေါ်မှာဖြစ်စေလှုပ်တဲ့ရွာတဲ့ပုံမှာဖြစ်စေပြင်းတဲ့ရောတဲ့ပုံမှာဖြစ်စေ ဘာလို့ခန္ဓာပေါ်မှာပဲဒီမှာစိတ်ကလေးကဒီပေါ်မှာမြဲနေပြီဆိုရင်ခန္ဓာရဲ့အကြောင်းကိုသိလားအထူးအဖြင့်မိမိရှုမှတ်နေတဲ့ဖောင်းမှုပင်မှုအာယုံလေးရှုတယ်ဆိုရင်ဖောင်းမှုပင်မှုအာယုံလေးရဲ့အကြောင်းကိုကောင်းကောင်းမသိဘူးလားကောင်းကောင်းကြီးသိလားဒါကြောင့်မို့ဝိပဿနာရှုတဲ့ခါကာလမှာဝိပဿနာဖြစ်အောင်ရှုတဲ့ပုဂ္ဂိုလ်ဟာအနိစ္စကိုသိရမယ်တဲ့အနိစ္စလက္ခဏာကိုသိရမယ်အနိစ္စနုပဒနာဉာဏ်ကိုသိရမယ် နံပါတ်1ကဘာကိုသိရမလဲအနိစ္စကိုသိရနံပါတ်2ကအနိစ္စလက္ခဏာကိုသိရနံပါတ်3ကအနိစ္စနုပတနာဉာဏ်ကိုသိရမယ်ဒါကိုသိရအဲ့ဒီလိုပဲဒုက္ခကိုသိရဒုက္ခလက္ခဏာကိုသိရမယ်ဒုက္ခနုပတနာဉာဏ်ကိုသိရအဲ့ဒီအတိုင်းပဲအနတ္တကိုသိရမယ်အနတ္တလက္ခဏာကိုသိရမယ်အနတ္တနုပတနာဉာဏ်ကိုသိရဒါဝိပဿနာဘာဝနာတရားပွားများအထုတဲ့ပုဂ္ဂိုလ်ဟာအဲ့ဒီလို အနိစ္စအနိစ္စလက္ခဏာအနိစ္စနုပဒနာဉာဏ်ကိုသိသွားမှတကယ့်ကိုပိုင်ပိုင်နိုင်နိုင်သိသွားဒါကြောင့်မို့မြတ်စွာဘုရားဟောထားတဲ့ဒေသနာတော်ကြီးထဲမှာအနိစ္စံတိခန္ဓာပြစ္စကံလို့ဒီလိုဟောကြားထားအနိစ္စံတိခန္ဓာပြစ္စကံအနိစ္စံတိမမြဲသောတရားဟူသည်မှာခန္ဓာပြစ္စကံခန္ဓာ၅ပါးတရားပဲခန္ဓာ၅ပါးတရားဟာမြဲသလားမမြဲဘူးလားမမြဲပါဘူးမမြဲဘူး ဒီခန္ဓာ၅ပါးကိုပဲယုံနဲ့နံလို့ခေါ်တာယုံနာနှစ်ပါးလို့ခေါ်တာဟုတ်တယ်မို့လားအကျေပြောရင် ခန္ဓာ၅ပါးအကျင့်ပြောရင်ယုံနာနှစ်ပါးအဲဒီတော့ခန္ဓာ၅ပါးဆိုတာရူပခန္ဓာဝေဒနာခန္ဓာသင်္ညေခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာအဲဒီ၅ပါးမှာရူပခန္ဓာကယုတ်တရားဘုဘက်ကခန္ဓာ၄ပါးကဝေဒနာတင်ညာသင်္ခါရဝိညာဉ်ကနံတရားအဲဒီတော့ ချုံလိုက်တဲ့အခါကျတော့ယုံနဲ့နံချက်လိုက်တဲ့အခါကျတော့ခန္ဓာ၅ပါးဒါပဲအဲ့ဒီခန္ဓာ၅ပါးတရားတွေဒီယုံနဲ့နှစ်ပါးတရားတွေဟာမြဲတဲ့တရားတွေလားမမြဲတဲ့တရားတွေလားမြဲတဲ့တရားတွေအေးအဲ့ဒီလိုမမြဲတာတွေကိုသေချာသိအောင်ယောဂီပုဂ္ဂိုလ်ကရှုရမှာဖောင်းတယ်ဆိုတာကဒီမှာနုပဒနာနဲ့ပြောရင်ကာယ ानु ပဒနာတင်းလာတဲ့သဘောတောင့်လာတဲ့သဘောလှုပ်ရှားရွေ့ရှားနေတဲ့သဘောဆိုတော့ဓာတ်နဲ့ပြောရင်ဝါယောဓာတ်အဲ့ဒီဝါယောဓာတ်လေးကယုံနာနဲ့ပြောရင်ပါတယ်လေ ရုပ်တရားဟောအဲဒီမှာရုပ်တရားလေးကိုတေချာစိုက်ပြီးရှုသိနေတဲ့စိတ်ကလေးကဘာတရားလဲနန္တရားတေချာရှုကြည့်နေပါရှုကြည့်နေလို့ရှိရင်အဲ့ဒီတင်းပြီးတရိပ်ရိပ်နဲ့တင်းပြီးဖောင်းကန်လာတဲ့သဘောလေးဟာလည်းပဲပေါ်ပြီးရင်ဘာဖြစ်သွားတာဟောင်းတယ်လို့ရှုလိုက်တာရှိသေးတယ်ဖောင်းမွန်တယ်လို့ရှုစိတ်ကလေးဆုံးလဲဆုံးရောဖောင်းတာလေးရောရှိသေးရဲ့လားမရှိတော့အဲ့ဒီမှာဖောင်းတာလေးလည်းဆုံးပြီးပြတ်သွားပြီမှတ်စိတ်ကလေးကလည်းရှိသေးရဲ့လား မရှိတော့ဘူးရုပ်ရောနာမ်ရောတစုံတစုံအတွဲလိုက်အတွဲလိုက်ဘာဖြစ်သွားတာလဲပြည့်ပြတ်သွားတာနောက်ပိန်တဲ့အာယုံလေးသိပေါ်လာပြန်တော့လည်းပဲယောဂီကရှုတဲ့ယောဂီကပိန်တယ်မရှိရဘူးလားရှုလိုက်တဲ့အခါကလည်းကြတော့အဲဒီမှာပိန်တယ်လို့ရှုလိုက်တဲ့ပိန်တယ်လို့ရှုတဲ့ရှုစိတ်ကလေးအဆုံးမှာပိန်မှုလေးရောရှိသေးရဲ့လားမရှိတော့ဘူးကုံဆုံးသွားပြီချုပ်ပြောက်သွားပြီမြဲတာလားမမြဲတာလားအဲဒီတော့ပိန်မှုသဘောလေးမမြဲတယ်လို့ဒီယုတ်တရားလေးမမြဲတယ်လို့ သူ့ကိုရှုသိနေတဲ့စိတ်ကလေးကရောမြဲသလားမြဲပါဘူးဟောသူတို့နှစ်ခုသလုံးဟာအတွဲလိုက်အတွဲလိုက်အစုံလိုက်အစုံလိုက်အတွဲလိုက် ဖြစ်ပြီးရင်ဘာဖြစ်သွားတာလဲပြတ်သွားတာကြီးတယ်အဲ့ဒီလိုမမြဲတဲ့သဘောကိုအနိစ္စလို့ခေါ်တာမမြဲတဲ့သဘောကိုဘာခေါ်လဲအနိစ္စဒါကြောင့်မို့နံပါတ်1အနိစ္စတိခန္ဓာပြင်စကံအနိစ္စတိမမြဲတဲ့တရားဟူသည်မှာခန္ဓာပြင်စကံ ခန္ဓာ၅ပါးတရားပဲတဲ့ခန္ဓာ၅ပါးပေါင်းပဲတဲ့ဒါကြောင့်မို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကခန္ဓာ၅ဝအနိစ္စမှတ်ကြမမြဲပြီလို့မှတ်သားလို့လွယ်ကူအောင်ဆောင်းပုဒ်လေးပေးထားတယ်ကဲဒါလေးဆိုကြည့်မယ်ခန္ဓာ၅ဝခန္ဓာ၅ဝအနိစ္စအနိစ္စမှတ်ကြမမြဲပြီမှတ်ကြမမြဲပြီခန္ဓာ၅ဝခန္ဓာ၅ဝအနိစ္စအနိစ္စ မှတ်ကြမမြဲပြီဆိုလိုက်ပါေးအဲ့ဒီလိုမမြဲတဲ့သဘောလေးကိုရှုတဲ့အခါကလမှာဝင်လေသည့်ထွက်လေသည့်ရှုနေတဲ့ပုဂ္ဂိုလ်ဟာလည်းပဲဒီဝင်လေလေးထိသွားတဲ့အခက်ကလေးမှာပဲသိလိုက်တာပဲထိပြီးရင်ဘာဖြစ်သွားတာလဲသိပြီးရင်ဘာဖြစ်သွားတာလဲ ဖြုတ်သွားတာပဲဒါပဲထွက်လေသိလေဒီတိုင်းပဲအဲ့ဒါလေးရဲ့ဘုရားပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်ပြီးပြည့်ဒီသဘောလေးသိနေရတာအဲ့လိုကနေပြီးတော့အာယုန်နဲ့ द्वारा စုံတိုင်းဆိုတော့ဟောနားနဲ့အတန်လေးကြားခိုက်မှရှူလိုက်ကြားတာလေးလည်းကြားပြီးရင်ဘာဖြစ်သွားတာလဲကြားသိစိတ်လေးကလည်းသိပြီးတာနဲ့ဖြစ်သွားတာကြီးတယ်ပဲမြဲတာလားမမြဲတာလားအဲ့ဒီအတိုင်းကြီးတယ်ပါပဲမြင်ခိုက်ရှူရင်လည်းဒီတိုင်းပဲနာခိုက်ရှူရင်လည်းဒီတိုင်းပဲအဲ့လိုအနိစ္စမမြဲတာလေးကိုယောဂီပုဂ္ဂိုလ်ကသေးသေးချာချာ သိရမယ်တဲ့အဲ့လိုမမြဲတာတင်သိရမှာလားအနိစ္စတင်သိရမှာလားဆိုတော့အနိစ္စလက္ခဏာဘာလက္ခဏာလဲဒါကို ဟုတ်တော်ဝါအဘာဝကာရောအနိစ္စလက္ခဏာလို့ဒီလိုဖွင့်ပြတာဟုတ်တော်ဝါတဲ့မူလကမရှိသေးပဲရှိလာပြီး၍မူလကလုံးဝမရှိသေးဘူးနောက်သူ့အတူရှိလာတယ်ရှိလာပြီးတဲ့အခါအဘာဝကာရောတဲ့ မရှိပြန်သောအချင်းရာသည်တဲ့အနိစ္စလက္ခဏာမမြဲဟုမှတ်သိရကြောင်းအနိစ္စလက္ခဏာမြည်တယ်သို့တော့ကမရှိသေးဘူးမရှိသေးဘဲနဲ့နောက်ရှိလာတယ်ရှိလာပြီးတော့လည်းမြဲမနေဘူးမရှိပြန်တော့အဲ့ဒါကိုမမြဲဟုမှတ်သိရကြောင်းအနိစ္စလက္ခဏာပဲတဲ့ဘာလက္ခဏာလဲအနိစ္စလက္ခဏာဥပမာအဖြစ်ဘုန်းကြီးတို့ပေါ်လျောင်ပြောရရင်ခုဖောင်းတာပင်နာလေးရှုနေတဲ့ယောဂီပေါ့ ဒါဘုန်းကြီးတို့နိုင်ငင်းတဲ့ဟာကိုပဲဘုန်းကြီးတို့ပြောမယ်လေအဲ့တော့ဘောင်းမှုပင်မှုအာယုံလေးကို ရှုနေတဲ့ပုဂ္ဂိုလ်ဟာတေချာလေးစိုက်ကြည့်လိုက်ပါလားစိုက်ကြည့်လိုက်ကစောစောကဖောင်းတာလေးမပေါ်သေးဘူးနာသီးဘက်ကလေလေးဝင်လာတဲ့အခါကျတော့ဖောင်းတာလေးမပေါ်ဘူးလားကဲစောစောကမရှိသေးဘူးအခုရှိလာပြီနော်ဖောင်းတာလေးရှိလာပြီးတော့အဲ့ဒီဖောင်းတာလေးကိုအောင့်ထားလို့ရမလားဟဲ့အဲ့ဒီဖောင်းတာလေးကလည်းပေါ်ပြီးတော့ဘာဖြစ်သွားတာလဲပျောက်သွားတာအဲ့ဒါကိုမမြဲခြင်းမမြဲဟုမှတ်သိရကြောင်းလက္ခဏာပဲတဲ့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 အနိစ္စလက္ခဏာအနိစ္စလက္ခဏာဆိုလိုက်ပါဖြစ်ပေါ်ပြီးနောက်ဝေပြောက်သွားတာကအနိစ္စလက္ခဏာဖြစ်ပေါ်ပြီးနောက်ဝေပြောက်သွားတာကအနိစ္စလက္ခဏာဟောဘုန်းကြီးတို့ယောဂီများအတန်အာယုံလေးပဲရှိကြည့်အမြင်အာယုံလေးပဲကြည့်ကြည့်ကြည့်လိုက်ပထမမရှိသေးဘူးနောက်ဖြစ်ပေါ်လာတယ်ဖြစ်ပေါ်ပြီးမရှိတော့ဘူးကွဲပြောက်သွားပြန်အဲ့ဒါအနိစ္စလက္ခဏာပဲမမြဲဟုမသိရကြောင်းလက္ခဏာပဲတဲ့ နောက်ပြီးတော့နံပါတ်3ကအနေစာနုပဒနာဉာဏ်ပါတယ်လေအနေစာနုပဒနာဉာဏ်ဒီအနေစာနုပဒနာဉာဏ်တဲ့ဒီအနေစာနုပဒနာဉာဏ်ကိုကျမ်းဂန်များမှာတတ္တအနေစာတာယဝတိနရူပါရီတုအနေစာတိနုပဒနာအနေစာနုပဒနာတိဒီလိုဖွင့်ပြထားတယ်တန်တထုတဲ့ဖြစ်ပေါ်ပြီးရင်ပျောက်ကွယ်သွားပြီဟူသောတဲ့ပျောက်ကွယ်သွားခြင်းဟူသောထိုအနေစာလက္ခဏာဤတဲ့ ဖြစ်ပေါ်လာပြီးပြောက်ွယ်သွားခြင်းဆိုတဲ့အိဇလက္ခဏာဤဝတိနာတဲ့အစွမ်းအဖြစ်ရူပါရိတုရုပ်စသည်တို့၌အိဆန္တိအနုပတနာတဲ့မမြဲဟု ရှုမြင်သောဉာဏ်သည်အိဆာနုပတနာအိဆာနုပတနာဉာဏ်မြည်တယ်။ဘုန်းကြီးတို့ဒီမှာ ဖြစ်ပေါ်လာပြီးအဲ့လိုဖြစ်ပေါ်ပြီးတဲ့နောက်မှာကွယ်ပြောက်သွားအဲ့လိုကွယ်ပြောက်သွားတာကိုသေချာရှုသိနေတဲ့ယောဂီပုဂ္ဂိုလ်ဟာ အဲ့ဒါကိုခုပေါ်ပေါ်လာပြီးရင်ခုပျောက်သွားတာအဲ့ဒီပျောက်သွားတာလေးကိုကြည့်ပြီးတော့ဩဒါမမြဲတဲ့တရားပါလားလို့ဉာဏ်ထဲမှာတခါတည်းပေါ်သွားပြီဆိုရင်ဒါအိစ္ဆာနုပဒနာဉာဏ်ပေါ်သွားတာဘာဉာဏ်ပေါ်သွားတာလဲအိစ္ဆာနုပဒနာယောဂီတို့အဲ့ဒီဉာဏ်ပေါ်ဖို့အရေးကြီးတယ်နော်ဓမ္မဖြစ်ပြဉာဏ်ဆိုတာဒါပဲဒီလိုမဟုတ်ဘဲနဲ့ဘုန်းကြီးဟောလို့နားနဲ့ကြားပြီးစွဲပြီးဖြစ်ပြဉာဏ်ဒါ တကယ်ဘာဝနာမရညာမဟုတ်ဘူးလေအခုပြောနေတာကအခုအစဉ်စဉ်အနေဆာအနေဆာလက္ခဏာအနေဆာနုပဒနာအနေဆာဆိုတာမမြဲတဲ့သဘောအနေဆာလက္ခဏာဆိုတာဖြစ်ပေါ်ပြီးကွယ်ပြောက်သွားသောသောကမရှိသေးဘူးရှိလာတယ်ရှိလာပြီးတော့လည်းမရှိပြန်တော့ဒါကအနေဆာလက္ခဏာအခုအဲ့ဒီဟာလေးကိုရှုနေတဲ့ပုဂ္ဂိုလ်ဟာယောဂီပုဂ္ဂိုလ်ဟာသိုးတော့ကမရှိဘူးအခုရှိလာတယ်ရှိပြီးတော့လည်းမရှိပြန်တော့ဘူး။ဩဒါမမြဲပါလားလို့ဆုံးဖြတ်ချက်ချလိုက်တာ။ ဘာချလိုက်တာလဲအဲ့ဒီဆုံးဖြတ်ချက်ချနိုင်တာအိဆာနုပဒနာဉာဏ်ခေါ်တယ်ဘာဉာဏ်ခေါ်လဲအိဆာနုပဒနာဉာဏ်ဒီအိဆာနုပဒနာဉာဏ်ဒါကဘုန်းကြီးတို့ယောဂီများ ထိုင်ပြီးရှုနေတဲ့အခါမှာဖြစ်စေရပ်ပြီးရှုနေတဲ့အခါမှာဖြစ်စေဈဉ္ဉံသွားပြီးရှုတဲ့အခါမှာဖြစ်စေလျှောင်းပြီးရှုတဲ့အခါမှာဖြစ်စေဘယ်ဣရိယာပုနဲ့ပဲရှုရှုရှုတိုင်းရှုတိုင်းဒေနိစ္စနုပတနာဉာဏ်ပေါ်ဖို့အရေးကြီးတယ် အဲ့ဒီဉာဏ်ပေါ်ရင်ဒါဝိပဿနာဉာဏ်ဖြစ်ပြီ။ဘာဉာဏ်ဖြစ်ပြီလဲ။ဒီဉာဏ်မပေါ်သေးခင်ဝိပဿနာဉာဏ်ကိုမဖြစ်သေးဘူး။ဒီဉာဏ်ပေါ်မှဝိပဿနာဉာဏ်ဖြစ်တာ။အဲ့ဒါကြောင့်မို့ထိုင်ပြီးတော့ရှုတဲ့ခံမှလည်းပဲဖောင်းမှုပင်မှုအာယုံကိုပဲဖြစ်စေဝင်လေထွက်လေကိုပဲဖြစ်စေအဲ့ဒီဉာဏ်လေးပေါ်လာတကယ်ကိုအော်ဖောင်းတာလေးကစိုးတော့ကမရှိဘူးအခုရှိလာတယ်ရှိပြီပြန်တော့လည်းပဲမရှိပြန်တော့ဘူးပြတ်သွားပြန်ပြီ ဩဒါဟာမမြဲတဲ့တရားပါလားဆိုတာကိုဉာဏ်နဲ့ပိုင်းပိုင်းနိုင်နိုင်ဆုံးဖြတ်ချက်ချနိုင်ပြီဆိုရင်အိဋ္ဌာနုပဒနာဉာဏ်ပဲအဲဒီလိုပဲကြားတဲ့အတန်အာယုံလေးပဲဖြစ်စီမြင်တဲ့အဆင့်အာယုံလေးပဲဖြစ်စီနာနဲ့အနံ့အာယုံလေးပဲဖြစ်စီအောက်ကခန္ဓာကိုယ်ကဖောက်ပြန်ပြီးတော့ဖြစ်ပေါ်နေတဲ့ဝေဒနာကိုရှုရင်းနဲ့ပဲဖြစ်စီအဲလိုရှုမှတ်နေရင်းနဲ့ပဲအဲဒီလိုဆုံးဖြတ်နိုင်သွားပြီဆိုရင်ကတော့အဲဒီပုဂ္ဂိုလ်ဟာအိဋ္ဌာနုပဒနာဉာဏ်ရသွားပြီ ဘာညာရသွားပြီလေဒါကစာပေလို့ပြောတာနော်တကယ်ဘုန်းကြီးတို့တာမန်အရာပြောပြောရင် ဖြစ်ပြညာဘာညာမှလိမ့်မလဲကဲဒါလေးကိုဘုန်းကြီးတို့ကျေးဇူးရှင်ဆရာတော်ဘုရားကြီးကဆောင်းပုံလေးပေးထားတယ်ဒါလေးဆိုတော့ဆိုရမယ်ရှုမှတ်စေမှရှုမှတ်စေမှပေါ်လာပြီးနောက်ပေါ်လာပြီးနောက်ကွယ်ပြောက်သွားတာကို တွေ့ရ၍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 အတိဘေကရှင်းရှင်းလေးပဲလေရှုမှတ်ဆဲမှတဲ့ဟုတ်တယ်မလားမရှုမှတ်ဖဲနဲ့ဒါသိတဲ့အတိကိုညာလို့ပြောတာမဟုတ်ဘူးနော် ရှုမှတ်နေဆဲမှမိမိကဝင်လေထွက်လေကို ရှုမှတ်နေဆဲမှဖောင်းမှုပိန်မှုလေးကိုရှုမှတ်နေဆဲမှရင်ချိုင်းကလှုပ်တာလေးကိုရှုမှတ်နေဆဲမှငယ်လေးကလှုပ်တာလေးကိုရှုမှတ်နေဆဲမှပူမှုအေးမှုလေးကိုရှုမှတ်နေဆဲမှနာမှုကျင်မှုလေးကိုရှုမှတ်နေဆဲမှ မြင်မှုကြားမှုလေးကိုရှုမှတ်နေစဲမှာအဲဒီလိုရှုမှတ်နေစဲမှာပေါ်လာတယ်ပေါ်လာပြီးနောက်ကွယ်ပြောက်သွားတယ်အဲ့ဒါလေးကိုတွေးလိုက်တယ်ဉာဏ်နဲ့အဲ့ဒီတွေးလိုက်တဲ့အခါမှာမမြဲဟုသိလိုက်တာဘယ်လိုသိလိုက်တာလဲအေးမမြဲဟုသိလိုက်တာကို အနိစ္စ ानु ပတနာဉာဏ်ဒီဉာဏ်ပေါ်ဖို့ရေးကြည့်တယ်ဘုန်းကြီးတို့ဝိပဿနာတရားရှုမှတ်တယ်ဆိုတာဒီဉာဏ်ပေါ်အောင်ရှုမှတ်နေဒီဉာဏ်ပေါ်မှလည်းပဲဘုန်းကြီးတို့ဝိပဿနာဉာဏ်ဖြစ်တယ် ဒီညာပေါ်မှာဘာဖြစ်တာလဲဝိပဿနာဉာဏ်ဖြစ်တယ်အဲ့လို မပေါ်ဘဲနဲ့တော့ဒါတကယ်ကိုဘာဝနာမယဉာဏ်ဝိပဿနာဉာဏ်အစစ်မဟုတ်သေးဘူးတုတ္တမယဉာဏ်ဖြစ်ခြင်းဖြစ်မယ်စေနာမယဉာဏ်ဖြစ်ခြင်းဖြစ်မယ်စေနာမယဉာဏ်ဆိုတာကတော့ကိုယ့်အကိုစိတ်ထဲကဆင်ញင်တွေးတောပြီးတော့ဟောလူတွေဟာ ဘဝဖြစ်လာပြီလူရည်လို့ဖြစ်လာပြီနောက်ဆုံးသိရတာပဲဒါမမြဲတဲ့တရားပဲဒါအနိစ္စနုပဒနာပဲဆိုပြီးတော့မမြဲတာပဲလို့ဒီလိုဆင်ញင်ပြီးတော့သိတဲ့ဟာကိုတော့စိဏမယညာခေါ်တယ်။ဘာညာခေါ်လဲ။အဲစိဏမယညာခေါ်တယ်။သို့မဟုတ်မိမိတို့စာရီဖတ်ထားလို့စာထဲမှာ ရေးထားတဲ့စာရီဖတ်ထားတယ်။စာရီတွေကနေပြီးတော့ဘယ်ရာပဲဖြစ်ဖြစ်ယုတ်တရားပဲဖြစ်ဖြစ်နန္တရားပဲဖြစ်ဖြစ် ဖြစ်ပေါ်လာပြီးရင်နောက်ဆုံးပျောက်သွားတာကြီးတဲ့ပဲဒါမမြဲတဲ့တရားပဲလို့အဲဒီမှာစာထဲမှာဖန်ရင်းနဲ့သိထားလို့ကိုကအာလောဟာယုတ်တရားနံတရားတွေကမမြဲဘူးလို့ဒီလိုသိတာကတုတ္တမယညံမင်းဘာညံမှလိမ့်မလဲဗျာဟေးဓမ္မဂရိကပုဂ္ဂိုလ်တွေကယုတ်တရားတွေလည်းပဲဖြစ်ပြီးပြက်နံတရားတွေကလည်းဖြစ်ပြီးပြက်ဘာတရားမှမမြဲဘူး အာလို့မြင်သည်မြကြားသည်မြနံသည်မြစားသည်မြတွေ့ထိသည်မြဈေကုစင်းစားကြံစည်သည်မြအာယုဒါရစုံတိုင်းစုံတိုင်းဟာပေါ်ပြီးပြောက်ဖြစ်ပြီးပြည့်နေတဲ့တရားကြီးတွေဖြစ်ဖြစ်တရားကြီးတွေပဲလို့ဓမ္မဂရိကဟောထားလို့ကိုအားနားထဲမှာနာထားရင်ကနေမှတ်ထားရင်ကနေသိနေအဲ့လိုသိတဲ့အသည့်ကလည်းပဲသုတ္တမယညာဘာညာမလေးမလဲအေးသုတ္တမယညာအခုဘုန်းကြီးပြောပြတဲ့ညာကတော့ဘာဝနာမယညာဘာညာလဲ ကိုယ်တိုင်ရှုမှတ်ပြီးတော့သိတာသူပြောလူပြောနဲ့သိတာမဟုတ်ဘူးသူရေးသူတစ်ပါးရေးပြလို့သိတာမဟုတ်ဘူးဟုတ်တယ်မလားတွေးတောကြံစီပြီးတော့သိတာမဟုတ်ကိုယ်တိုင်ရှုနေရင်မှတ်နေရင်ပွားနေရင်အာထုတ်နေရင်သံမုတ်ကလေးကရှုမှတ်ဆဲမှာတဲ့ရှုမှတ်နေဆဲမှာအာထုတ်နေဆဲမှာပွားများနေဆဲမှာအဲ့ဒီအချိန်လေးမှာဟိုကအာယုန်လေးပေါ်လာတယ်သိလိုက်တယ်ပေါ်လာပြီးနောက်မရှိတော့ဘူးကွယ်ပြောက်သွားတယ် အဲ့ဒါလေးကိုသိလိုက်တဲ့အခါကျတော့မှဩပေါ်ပြီးပြောက်သွားဖြစ်ပြီးပြည့်သွားတာဒါမမြဲတဲ့တရားလေးပဲလို့ကိုယ်တိုင်ကိုဆုံးဖြတ်ချက်ချလိုက်ပြီးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာနေဇာနုပဒနာဉာဏ်ပေါ်ပြီ။ဘာဉာဏ်ပေါ်တာလဲ။နေဇာနုပဒနာ။အေးနေဇာနုပဒနာဉာဏ်။နောက်တက နမနစ်ကဒုက္ခဒုက္ခလက္ခဏာဒုက္ခနုပဒနာဒုက္ခဆိုတာကတော့ဘုန်းကြီးတို့ဒီမှာကျမ်းဂန်များမှာယရနေဇံတန်ဒုက္ခံတဲ့ မမြဲတဲ့တရားဟာဆင်းရဲပဲမမြဲတဲ့တရားဘာလဲဆင်းရဲမမြဲတဲ့တရားဟာဆင်းရဲပဲဘုန်းကြီးတို့ယောဂီများဒီခန္ဓာကိုယ်ကြီးကိုကိုယ်ကခိုင်းမာတယ်မြဲတယ်ခိုင်းမာတယ်ဆိုပြီးတော့အားကိုးနေတာလေမမြဲတဲ့အရာဝတ္ထုကြီးဆိုတာဘယ်မှာအားကိုးစရာရှိပါမလဲဟုတ်တယ်မလားဘာမှ အားမကိုးလောက်တဲ့တကယ်မမြဲတဲ့ဒီခန္ဓာကိုယ်ကြီးကိုတခါတည်း ဖြစ်ပြနေတဲ့ခန္ဓာကိုယ်ကြီးကိုဒါကြီးပွေ့ပိုက်ထားရတယ်ဆိုတော့ချမ်းသာသလားဆင်းရဲသလားဗျာဆင်းရဲတယ်ဘုန်းကြီးတို့ရန်ကုန်မြို့မှာဟိုးဘုန်းကြီးရန်ကုန်မြို့ကိုရောက်စပေါ့ရန်ကုန်မြို့ရောက်တာလဲဘုန်းကြီးနှစ်ပေါင်း40ကျော်နေပါပြီအဲ့ဒီချိန်တုန်းကတငယ်ချင်းယဟန်တစ်ပါးကသူ့ဆွေတွေမျိုးတွေရှိတဲ့စီသွားခြင်းနဲ့ပေါ်လိုက်ခဲ့ပါဆိုလို့လိုက်သွားဘယ်နဲ့ရောက်သွားလဲဆိုတော့ရွှေရကုန်း ဇေဒီတော်ကြီးရဲ့အရှိဘက်ကျောင်းနေစုနေတဲ့နေရာအရှိဘက်မှာကျောင်းနေအခုဟိုဘာကောလဲရွှေချင်းတိုက်ကြီးတို့အဲ့ဒီမှာညောင်တုံးတက်ကြီးတို့ဘာလို့ဆိုတာလေအဲ့ဒီထဲမှာကျောင်းနေတယ်အများကြီးပဲလေရွှေဘူကျောင်းဘာကျောင်းညာကျောင်းဆိုတာလေအဲ့ဒီထဲမှာဆိုတာကျောင်းချင်းကိုတခါတည်းကန့်ညံ့နေတာပဲလမ်းလေးတွေကချင်းချင်းလေးတွေအဲ့ဒီမှာဒီရဟန်းတော်လေးကခွန်သွားတော့ဘုန်းကြီးလိုက်သွားတယ်သူ့ဆွေမျိုးကြီးအဲ့ဒီမှာဇေယျပြည့်ကြီးထဲမှာ ယ်ထဲမှနေတာလဲဆရာပြည့်ကြီးထဲမှာအမိုးတွေကလည်းပြိုပြက်ဟာပြိုပြက်နေတာဆိုတော့ကြောက်စရာကောင်းလိုက်တာဒါနဲ့ဘုန်းကြီးကပြောတယ်ခင်ဗျားတို့ဒီရဲနေရတာမကြောက်ဘူးလားကြောက်တာဗောတဲ့နေစရာမှမရှိပဲဘယ်တော့မှပြိုကြမှာပါလေဘယ်တော့မှပြိုမှာပါလေလေတိုက်လို့မှပြိုကြသွားမှာလေလားဆိုတာအမြဲတမ်းစိတ်ထဲမှာချမ်းသာနေသလားဆင်းရဲနေသလားဆင်းရဲ ဒါဟာကောင်းတဲ့အရာဝတ္ထုလားမကောင်းတဲ့အရာဝတ္ထုမဟုတ်လားမကောင်းတာကြီးလေဒီမှာပြိုပြပျက်စီးနေတော့မယ့်အရာဝတ္ထုကြီးကိုဒါကြီးကိုမိကပ်နေရတယ်ဆိုတော့အဲ့ဒီမှာစိတ်ထဲမှာအမြဲတမ်းဆင်းရဲနေတာလေဒါကြောင့်ယရနေဆံတန်ဒုက္ခမမြဲတဲ့တရားဟာဆင်းရဲပဲဒီခန္ဓာကိုယ်ကြီးဟာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်မိမိခန္ဓာကိုယ်ရှုလေဖြစ်ပြနေတာ ဗဟိတကအတန်အာယုန်နေအမြင်အစင်အာယုန်နေဒါတွေရှုလိုက်ရင်လည်းဘာတွေလဲဖြစ်ပြီးပြင့်နေတာကြီးတယ်ပဲဒါကြောင့်မို့ဒီခန္ဓာ၅ပါးတရားတွေဟာမမြဲတဲ့အတွက်ကြောင့်မို့ဒုက္ခဆင်းရဲတဲ့တရားတဲ့ဒါကိုကျေးဇူးရှင်ဆရာတော်ဘုရားကြီးကခန္ဓာ၅ဝမမြဲကြဒုက္ခဆင်းရဲပြီလို့မှတ်သားလို့လွယ်အောင်ဆောင်ပုလေးပေးတာလေကဒါလေးဆိုလိုက်မယ်ခန္ဓာ၅ဝမမြဲကြ ဒုက္ခဆင်းရဲပေဒုက္ခဆင်းရဲပေဆိုလိုက်ပါခန္ဓာဘာဝဆင်းရဲကြဒုက္ခဆင်းရဲပေခန္ဓာဘာဝဆင်းရဲကြဒုက္ခဆင်းရဲပေဟေးခန္ဓာ၅ပါးတွေဟာမမြဲဘူးဆိုတာကိုသိလိုက် သိနေပြီဆိုရင်တော့ဖြင့်အဲ့ဒါဆင်းရဲတဲ့ဒုက္ခပဲတဲ့နောက်ပြီးတော့ဒုက္ခလက္ခဏာဆိုတာက ဖြစ်လိုက်ပြက်လိုက်နဲ့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 ကြွတာလေးတွေယူလိုက်လေဖြစ်ဖြစ်အကုန်လုံးဟာဖြစ်ပြီးပြက်နေတာဆိုတော့ဒီဖြစ်မှုပြက်မှုတွေက မပြတ်မိမိကိုနှိပ်စက်နေတာပါလားလို့အဲလိုသိလိုက်တာကဒုက္ခလက္ခဏာဘာလက္ခဏာလဲလဲဟေးဖြစ်မှုပြက်မှုနှစ်ရက်ကမပြတ်နှိပ်စက်နေတာဆိုတာကိုသိလိုက်တာကဒုက္ခလက္ခဏာတဲ့နောက်ပြီးတော့ဒီရှုမှတ်နေစဉ်မှာကိုရှုမှတ်နေတဲ့အခိုက်ကလေးမှာအဲ့ဒီဖြစ်ပြနေတာကိုသာ တွေ့နေရ အဲ့ဒီဖြစ်ပြနေတဲ့သဘောကြီးတဲ့တွေ့နေရပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဒုက္ခနုပဒနာဉာဏ်နဲ့ဘာဉာဏ်နဲ့လဲဒုက္ခနုပဒနာဉာဏ်နဲ့ဆိုလိုက်ဖြစ်ပြနှစ်ရက်ကမပြတ်နှိမ့်စဲနေတာကဒုက္ခလက္ခဏာဖြစ်ပြနှစ်ရက်ကမပြတ်နှိမ့်စဲနေတာက ဒုက္ခလက္ခဏာဆိုလိုက်ပါပြည့်ပြည့်နှစ်ရကမပြတ်နှိမ့်စဲနေတာကဒုက္ခလက္ခဏာဖြစ်ပြည့်နှစ်ရကမပြတ်နှိမ့်စဲနေတာကဒုက္ခလက္ခဏာဟောဖြစ်ပြည့်နှစ်ရမပြတ်နှိမ့်စဲနေတာကိုသိနေရင်ဒါဒုက္ခလက္ခဏာဒါဖြစ်မှုပြက်မှုလေးတွေကိုရှုတိုင်းရှုတိုင်းရှုမှတ်နေစဉ်မှာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ဘာကိုပဲရှုရှုအဲ့ဒီဖြစ်ပျက်ကိုပဲဉာဏ်နဲ့မြင်နေပြီ ဖြစ်မှုပြင်းမှုကိုဉာဏ်နဲ့တွေ့နေပြီဆိုရင်အဲ့ဒါဆင်းရဲကိုသိတဲ့ဒုက္ခ ानु ပဒနာဉာဏ်ဘာကိုသိတဲ့ဉာဏ်လဲဆိုလိုက်ရှုမှတ်စဉ်မှဖြစ်ပြနေတာကို တွေ့ရ၍ရှုမှတ်စဉ်မှဖြစ်ပြနေတာကို တွေ့ရ၍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 အမြဲဖြစ်ပြနေရနှိမ့်ဆက်နေလို့ဆင်းရဲနေတဲ့သဘောကိုသိလိုက်ပြီဆိုရင်တော့ဘာညာပေါ်လာတာလဲဒုက္ခနုပဒနာညာပေါ်ပြီတဲ့ဒီမှာဝေဒနာတွေပေါ်နေလို့ဘုန်းကြီးတို့ယောဂီများကနာနာကျင်နာညောင်းနာကြိုက်တာခဲတာလေးသိလိုက်တာနဲ့ဒါဒုက္ခနုပဒနာညာပေါ်တာမဟုတ်ဘူးနော်ဒါကဝိပရိနာမဒုက္ခခေါ်တယ်ဒီနာနာကျင်နာညောင်းနာကြိုက်တာခဲတာရတာယာနာတွေသိတာကဝိပရိနာမဒုက္ခဘာဒုက္ခလဲလဲဝိပရိနာမ အေးယောဂီခုမြင်တဲ့မြင်ကြတော့သင်္ခါရဒုက္ခဘာဒုက္ခလဲသင်္ခါရဒုက္ခသင်္ခါရဆိုတာကမြဲတာလားမမြဲတာလားမမြဲတာအဲ့ဒီမမြဲတာကိုတေချာဉာဏ်နဲ့သိနေတဲ့အခါကလည်းကြတော့ဩဖြစ်လိုက်ပြက်လိုက်နဲ့မပြတ်နှိမ့်ဆက်နေပါလားလို့သိလိုက်တာကဒုက္ခနုပတနာဉာဏ်ဒါကို သင်္ခါရဒုက္ခကိုမြင်အောင်ရှုရဘာဒုက္ခကိုမြင်အောင်ရှုရတာလဲသင်္ခါရဒုက္ခကဲဘုန်းကြီးတို့ပေါ်လွင်အောင်ပြောရရင်ကတော့ဖြစ်ပျက်ကိုမြင်ဖို့ပဲ အနိစ္စ అను ပတနာဉာဏ်ဖြစ်ဖို့ပဲဘာဉာဏ်ဖြစ်ဖို့လဲဒီအနိစ္စ అను ပတနာဉာဏ်ဖြစ်ပြီဆိုရင်ဒုက္ခ అను ပတနာဉာဏ်လည်းမပေါ်ဘူးလားဟေးဒုက္ခ అను ပတနာဉာဏ်ပေါ်ပြီဆိုရင်ဟိုဘက်ကယံဒုက္ခန္တရဏတ္တာတဲ့အနတ္တ అను ပတနာဉာဏ်လည်းပေါ်မှာပဲဘာဉာဏ်ပေါ်မှာလဲအေးယံဒုက္ခန္တရဏတ္တာတဲ့မမြဲတဲ့တရားကို မြဲပါစေဆင်းရဲတရားကိုချမ်းသာပါစေလို့စီမံခန့်ခွဲလို့ရပါမလားမရပါဘူး မရဘူးမမြဲတဲ့တရားကိုမြဲပါစေလို့ဆုတောင်းလို့မရဘူးဆင်းရဲတွေကိုချမ်းသာပါစေလို့ဆုတောင်းလို့ရပါမလားကိုယ့်အကိုစီမံခန့်ခွဲလို့မရဘူးဒါကြောင့်မို့ခန္ဓာ၅ဝစိုးမရအတ္တမဟုတ်ပြီလို့ဆရာတော်ဘုရားကြီးက ဆောင်းမူလေးပေးလိုက်တာကဲဆိုလိုက်ခန္ဓာ၅ဝခန္ဓာ၅ဝစိုးမရစိုးမရအတ္တမဟုတ်ပြီအတ္တမဟုတ်ပြီခန္ဓာ၅ဝခန္ဓာ၅ဝစိုးမရစိုး အတ္တမဟုတ်ပေအတ္တမဟုတ်ပေဆိုလိုက်အတ္တမဝဆိုမယအတ္တမဟုတ်ပေအတ္တမဝဆိုမယအတ္တမဟုတ်ပေဟေးဒီခန္ဓာ၅ပါးကြီးကိုမိမိကကိုခိုင်းခြင်းတလို့ကိုဖြစ်ခြင်းတလို့စီမံခန့်ခွဲလို့ရောရရဲ့လားဒီယုတ်ခန္ဓာကိုယ်ကြီးကိုကိုကငါပိုင်တယ်ငါခန္ဓာကိုယ်ကြီးပဲလို့ ဒီလိုပဲစိတ်ကမှတ်ထင်နေကြတယ်တကယ်တမ်းကျတော့ဒီခန္ဓာကိုယ်ကြီးမနာပါနဲ့မကျင်ပါနဲ့မထုံပါနဲ့မပူပါနဲ့မကြိုက်ပါနဲ့လို့တားလို့ရရလားမရပါဘူးပိုင်လို့လားမပိုင်လို့လားမပိုင်လို့ပေါ့နောက်ပြီးတော့တချို့ကပြောသေးတယ်လေကိုယ်စိတ်ကိုပိုင်ပါလေကိုယ်စိတ်ကိုနိုင်ပါလေပြောသေးတယ်တကယ်တမ်းအခုတရားခွင်မှာဝင်ကြည့်စမ်းပါလားဒီစိတ်ကလေးကိုနိုင်ရလားမနိုင်ပါဘူးဗျာစိတ်ကလေးကိုလုံးဝမနိုင်စိတ်ကိုဘယ်မှမသွားစေချင်ဘူး ကိုရှုမှတ်တဲ့အာယုံပေါ်မှာပဲကိုယ်စိတ်ကလေးကိုမြဲနေစေချင်တာပဲကြိုးစားပြီးရှုနေရတာအပင်ပန်းခံပြီးရှုနေရတာမနေ့ကဘုန်းကြီးပြောတဲ့အတိုင်းအမောခံပြီးရှုနေရတာဒါမှမဟုတ်ဒီစိတ်ကလေးကမထွက်ပါနဲ့ဘယ်မှမသွားပါနဲ့ဒီနေရာလေးနေပါဆိုလို့ရရလားမရပါဘူးပိုင်လို့လားမပိုင်လို့လားမပိုင်လို့ဒါကြောင့်မို့ဒါအစိုးမရတဲ့သဘောကိုအတ္တလားအနတ္တလားအေးအနတ္တတဲ့အဝတဝတ္တနာကာရောတဲ့အနတ္တလက္ခဏာတဲ့ ကိုယ်အလိုတိုင်းမဖြစ်သောအချင်းရာအဲ့ဒီကိုယ်လိုတိုင်းမဖြစ်သောအချင်းရာအတ္တမဟုတ်ဘူးတဲ့အနတ္တလို့မှတ်သိရကြောင်းလက္ခဏာပဲကိုယ်လိုတိုင်းမဖြစ်တဲ့အချင်းရာအနတ္တလက္ခဏာပဲဘာလက္ခဏာတွေလဲအနတ္တလက္ခဏာပဲအလိုတိုင်းမဖြစ်သောအချင်းရာအဲ့ဒီအချင်းရာကိုကိုသိနေပြီကိုယ်လိုတိုင်းဘာမှမဖြစ်ပါလားသူသဘောတိုင်းကြီးဖြစ်နေတာဝေဒနာတွေပေါ်လာတယ်ဒီဝေဒနာတွေဘုန်းကြီးတို့ယောဂီများကပျောက်ချင်တယ် ဝေဒနာရောပြောက်ရလားမပြောက်ဘူးသူသဘောတိုက်သူဖြစ်နေတာဒီဝေဒနာလေးတစ်ခုမှမပြောက်သေးဘူးနောက်ဝေဒနာအသစ်မပေါ်ဘူးလားနောက်ဝေဒနာအသစ်တော့မပေါ်ဘူးလားတခါတရံမှာဝေဒနာက2မျိုး3မျိုး4မျိုးစသည်မပေါ်ဘူးလားဟေးဒါကိုဒီလိုဖြစ်ချင်သလားမဖြစ်ချင်ဘူးလားမဖြစ်ချင်ပေမဲ့ဖြစ်နေတာပဲသူသဘောကြီးတယ်ပဲကိုသဘောနဲ့ဘာမှမဖြစ်ဘူးဒါကြောင့်မို့ဒီအနတ္တတွေ အနတ္တတရားတွေကိုမိမိတို့ခန္ဓာကပြနေတာပဲတရားတွေပေးနေတာပဲဒါပေမဲ့ကိုကတေချာသတိမထားမိတော့တရားဆိုတာသိရလားဗျမသိဘူးသူသဘောတိုင်သူဖြစ်နေတယ်ဆိုတာကိုမသိဘူးဒါကြောင့်မို့ဒီလိုကိုယ်လူတိုင်းမဖြစ်သောအချင်းရာအချင်းရာဟာတဲ့အတ္တမဟုတ်အနတ္တလို့မှတ်သိရကြောင်းဖြစ်တဲ့လက္ခဏာဖြစ်တယ်တဲ့နောက်တကဘုန်းကြီးတို့အနတ္တနုပဒနာညာဘာညာနဲ့လဲ ဒီအနတ္တနုပတနာဉာဏ်ဆိုတာကတော့အလိုတိုင်းမဖြစ်တာကိုတွေ့တဲ့အခါကျတော့ဒါစိုးမရဘူးငါကောင်းမဟုတ်ဘူးငါဖြစ်ချင်တယ်လို့ဘာမှမဖြစ်ဘူးလို့ပိုင်ပိုင်နိုင်နိုင်ဆုံးဖြတ်ချက်ချနိုင်သွားတာကိုအနတ္တနုပတနာဉာဏ်ခေါ်တယ်ဒီမှာရှုမှတ်နေတဲ့ကာကလမှာကိုယ်အလိုတိုင်းမဖြစ်တာတွေအများကြီးတွေ့နေရတာပဲဒီစိတ်လေးကိုမထွက်အောင်ဘလို့မှတားလို့ရရလားအလိုတိုင်းဖြစ်တာလားမဖြစ်တာလားဒီခန္ဓာကိုယ်ကြီးဝေဒနာတွေလာစေခြင်းသလား မလားစေခြင်းဘူးဒါပေမဲ့လို့လည်းပဲဒီဝေဒနာတွေမလာပါနဲ့လို့တားလို့ရသလားဆုတောင်းလို့ရောရသလားမရဘူးသူသဘောတိုင်းသူဖြစ်နေတာကြီးတဲ့ပဲအဲ့လိုဖြစ်နေတာတွေကိုကိုယ်တိုင်ရှုမှတ်နေရင်ကနေပြီးတော့တွေ့နေရအဲ့ဒီလိုအလိုတိုင်းမဖြစ်တာကိုမပြတ်တွေ့နေရတဲ့ခါကလာကြတော့ဩဒီခန္ဓာကိုယ်ကြီးရောဒီစိတ်ကလေးရောကိုဘာမှအဆိုးမရပါလားသူသဘောတိုင်းသူဖြစ်နေတာပါလားဆိုတာလေးကို ပိုင်ပိုင်နိုင်နိုင်ဆုံးဖြတ်နိုင်သွားပြီဆိုရင်အနတ္တလူပဒနာညာပေါ်သွားပြီ။ဘာညာပေါ်သွားပြီလဲ။ကဲဆိုလိုက်ရှုမှတ်စင်မှရှုမှတ်စင်မှဘလို့အတိုင်းမဖြစ်တာကိုတွေ့ရ၍ဘလို့အတိုင်းမဖြစ်တာကိုတွေ့ရ၍အစိုးမရစိုးမရငါကောင်မဟုတ်ဟုသိတာကငါကောင်မဟုတ်ဟုသိတာကအနတ္တနုပဒနာညာအနတ္တ ရှုမှတ်စေမှန်အလိုအတိုင်းမဖြစ်တာကိုတွေ့ရ၍အစိုးမရငါကောင်မဟုတ်ဟုသိတာကအနတ္တ ानु ပတနာဉာဏ်ဟောဒီတော့ဘုန်းကြီးတို့ယောဂီများအနေဆာအနေဆာလက္ခဏာအနေဆာ ानु ပတနာဉာဏ်ဒုက္ခဒုက္ခလက္ခဏာဒုက္ခ ानु ပတနာဉာဏ် အနတ္တအနတ္တလက္ခဏာအနတ္တနုပဒနာဉာဏ်လို့ဒီလိုအနိစ္စဒုက္ခအနတ္တသဘောတွေကိုလက္ခဏာရေးသုံးပါးကိုမိမိပိုင်ပိုင်နိုင်နိုင်ရှုမှတ်နေရင်နဲ့သိပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဝိပဿနာဉာဏ်ဖြစ်ပြီ။ဘာဉာဏ်ဖြစ်ပြီလဲ။ဝိပဿနာဉာဏ်ဖြစ်ပါ။ဒါကြောင့်မို့အဲ့ဒီတိုင်းသိအောင်ရှုမှတ်ဝိပဿနာ ဖြစ်တာ။ဒီလိုမဟုတ်ဘဲနဲ့စိတ်ကလေးဟာရှုမှတ်တဲ့အာယုံပေါ်မှာတည်ပြီးတော့ ငြိမ်ပြီးတော့ကောင်းလိုက်တာဒီတထိုင်ထိုင်ရတာဘာမှမထွက်တော့ဝေဒနာတွေလည်းမတက်တော့ဘူးဆိုယုံနဲ့ဝိပဿနာဉာဏ်ဖြစ်ပါမလားဖြစ်ပါဘူးဒါသမထကြောင့်တမာတိကြောင့်သူဟာထိုင်ပြီးကောင်းနေတယ်ဝေဒနာတွေမထင်ရှားဘဲနဲ့ကောင်းနေတယ်တချို့ပုဂ္ဂိုလ်ကလည်းပဲပြောတာတော့ပြောကြတာပဲထိုင်ပြီးတော့တခါလေစကြကြီးကလည်းကျိုးနေတယ် ဒီမှာတပည့်တော်အေးမငိုက်ဘူးလေအကုန်သိတယ်လို့သိဒီတထိုင်ကကောင်းလိုက်တာဗျာဘာဝိနာမမတည့်ဘူးလေဘယ်တက်မှာတော့အိပ်ပြောနာဘယ်သိမှာလဲဘယ်လိုသိနိုင်မှာလဲအဲ့တော့တကယ်တမ်းအိပ်ပြောနေပြီဆိုရင်ဘာမှမသိတော့ဘူးလေအဲ့တော့တကယ်ကိုဘုန်းကြီးတို့တမာတိရဲ့တမာတိအားကောင်းလာပြီဆိုရင်ဒီတမာတိအချိန်တက်နေတဲ့ပုဂ္ဂိုလ်ကဘာမှမသိတော့ဝေဒနာတွေလည်းမသိတော့အခုလိုအိပ်ပျော်နေပြီအိမ်ငိုက်နေပြီဆိုရင်လည်းဝေဒနာတွေမသိတော့ အဲတော့တချို့တမာရီအားကောင်းလို့ထိုင်ပြီးတော့ခေါင်းကလည်းတဲတဲ့မတ်မတ်ကလေးကိုရှုမှတ်နေတဲ့အာယုံပေါ်မှာလည်းမြင်နေတယ်သတိရှိနေတယ်ဒါပေမဲ့ဝေဒနာတွေလည်းမထင်ရှားလို့ထိုင်မှတ်နေရတာဟိုတုန်းကလိုပင်မဆင်းရတာမရှိတော့ဘူးတဏှာကြီးဆိုတဲ့အချိန်လေးကခဏလေးပဲလို့ကိုယ်စိတ်ထဲမှာထင်ရရပြီဆိုရင်ဩတရားကောင်းလိုက်တာဒီတထိုင်တော့ကောင်းလိုက်တာဒါဘာကြောင့်လဲဆိုရင်တမာရီကြောင့်ဘာကြောင့်လဲတမာရီကြောင့် တမာရိတာဖြစ်နေတာသူဝိပဿနာဉာဏ်ဖြစ်သလားမဖြစ်သေးဘူးလားမဖြစ်သေးဘူးဝိပဿနာဉာဏ်ဆိုတာကသိတာဝိပဿနာဉာဏ်ဆိုတာကဘာပါလိမ့်မလဲသိနေတာတမထရဲ့တရေကိုကတမာတိဝိပဿနာရဲ့တရေကိုကဉာဏ်ဒါကြောင့်မို့ဝိပဿနာရှုတဲ့ပုဂ္ဂိုလ်ဟာဉာဏ်ပေါ်ဖို့လိုတယ်သိဖို့လိုတယ်မသိဘဲနဲ့ဆိုရင်တော့အဲ့ဒီပုဂ္ဂိုလ်ကဝိပဿနာဉာဏ်ဘာမှမဖြစ်သေးဘူးပဲ။ အဲ့ဒီဘာမှမဖြစ်သေးပဲနဲ့ဘုန်းကြီးတို့ရန်ကုန်မှာနော်ရန်ကုန်မှာတရားအထုတ်ရင်ကနေပြီးတော့ဘာမှလည်းမဖြစ်သေးဘူးသူ့ရဲ့အိန္ဒြေတွေကြည့်လိုက်တော့လေအိန္ဒြေကလည်းမငြိမ်သေးဘူးဟိုကြည့်ဒီကြည့်ရှုမှတ်တဲ့ခါမှာတော့လည်းပဲတခါလဲတထိုင်ထိုင်လိုက်တာဟိုဘက်လက်ဒီဘက်လက်ကြက်ခွန့်နေသလိုပဲတခါဟိုဘက်လက်လက်ဒီဘက်လက်လက်ငြိမ်လည်းမငြိမ်သေးဘူးအဲ့ဒါအဲ့ဒီပုဂ္ဂိုလ်မျိုးကတခါလေးမေးလိုက်သေးတယ်ရှင်ဘုရားတပည့်တော်ဘယ်ညာရောက်ပြီလဲဟောလို့လည်း တော်ကိုခက်တာတော်ကိုခက်တာဒါကြောင့်မို့ဒီမှာစိတ်တည်ငြိမ်မှုတမာရီဘာမှမဖြစ်သေးပဲနဲ့ဝိပဿနာဉာဏ်တွေလည်းမပေါ်သေးပါဘူးဝိပဿနာဉာဏ်ပေါ်ပြီဆိုရင်ကတော့အခုပြောတဲ့အနေစာအနေစာလက္ခဏာအနေစာနုပဿနာဒီမမြဲတဲ့ဖြစ်မှုပြမှုသဘောကိုဉာဏ်နဲ့အကုန်လုံးရှုတိုင်းရှုတိုင်းဘယ်အာယုံကိုပဲရှုရှုဖြစ်ပြနေတဲ့သဘောမမြဲတဲ့သဘောတေချာသိနေတာပဲဟဲ့အဲ့ဒီဖြစ်ပျက်ကိုမြင်ပြီဆိုရင်မမြဲတာကိုသိပြီဆိုရင်တော့ဟိုဘက်က ယရနေဆံတန်ဒုက္ခံတန်ဒုက္ခံတရဏတ္တံတဲ့မမြဲတာကိုသာသိချာမြင်အောင်ရှုတဲ့မမြဲတာကိုမြင်ပြီဆိုရင်ဟိုဘက်ကဒုက္ခနဲ့အနတ္တသိချာမြင်ပြီတဲ့ပထမကြိုးစားရမှာကတော့ဘာကိုမြင်အောင်ရှုရမှာလဲအေးမမြဲတဲ့အနိစ္စနုပဒနာညာပေါ်အောင်သာရှုအနိညာအနိစ္စနုပဒနာညာကောင်းကောင်းပိုင်ပိုင်နိုင်နိုင် ဖြစ်နေပြီဆိုရင်ဟိုဘက်ကဒုက္ခနုပဒနာညာအနတ္တနုပဒနာညာ မလွဲမသွေထင်ထင်ရှားရှားပေါ်လာလိမ့်မယ်ဒါကြောင့်မို့ယေရှုရှင်ဆရာတော်ဘုရားကြီးကအနိစ္စမြင်လျင်ဒုက္ခထင်သည်တဲ့ဒုက္ခထင်တော့အနတ္တမြင်သည်တဲ့သူကသူတစ်ဆက်တည်းပဲအနတ္တမြင်နိဗ္ဗာန်ကိုပြေးဝင်ဆက်ရောက်သည်တဲ့အနတ္တနုပဒနာညာအားပြည့်ပြီဆိုတာနဲ့နိဗ္ဗာန်ကိုဆက်ရောက်ပြီဟုတ်တယ်မဟုတ်လားဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီတတိပဋ္ဌာန်ဤအတိုင်း ဝိပဿနာဘာဝနာဖြစ်အောင်ရှုသွားမယ်ပွားသွားမယ်အားထုတ်သွားမယ်ဆိုရင်ဟောဒီမှာအနေစာအနေစာလက္ခဏာအနေစာနုပဒနာညာဒီညာနေအစစ်အစစ်ဖြစ်ပြီးတော့နောက်ဆုံးအနတ္တနုပဒနာညာအပြည့်ရင်နိဗ္ဗာန်ကိုမျက်မှောက်မပြုတ်နိုင်ဘူးလားဗျာကဲဒီဆောင်ပုံလေးဆိုမယ်ဆိုပြီးတော့ဒီကနေ့သမထနဲ့ဝိပဿနာဟုတ်တယ်မလားခုသမထဆိုတာတင်ញံယုံလေးရှုတာဒါကိုသဘောပေါက်ပြီနော် စိတ်လေးတင်းငိမ့်နေုံရှုနေရဆိုရင်တမထကိုယ်စိတ်တွေဘယ်မှမသွားအောင်ရှုနေတာတမထကိုယ်စိတ်တွေဘယ်စိတ်မှမဝင်အောင်တခါလဲအတင်းအားဆိုင်ပြီးရှုနေတာတမထပဲတကူတည်းရှုနေတာဝိပဿနာညာတော့ဉာဏ်ဖြစ်အောင်ရှုတာပေါ်သမျှအာယုန်တိုင်းရှုတာဝိပဿနာဆိုတာပေါ်သမျှအာယုန်တိုင်းမရှုရဘူးလားရှုပြန်တော့လေရှုကံအာယုန်တိုင်းအာယုန်တိုင်းရဲ့အမြဲတာဆင်းရဲတာစိုးမရတာတွေသိအောင် မရှုရဘူးလားအဲ့ဒီလိုရှုရင်အဲ့ဒီလိုဆိုရင်ဝိပဿနာဉာဏ်မပေါ်ဘူးလား ဝိပဿနာမဖြစ်ဘူးလားကဲဆိုလိုက်အနိစ္စမြင်လျင်ဒုက္ခထင်သည်ဒုက္ခထင်တော့အနတ္တမြင်သည် အနတ္တမြင်နိဗ္ဗာန်ကွင်ပြေဝင်ဆက်ရောက်သည်နိဗ္ဗာန်မြင်က အပင်မှမုတ်ချလွတ်မြောက်သည် အနိစ္စမြင်လျင်ဒုက္ခထင်သည်ဒုက္ခထင်တော့အနတ္တမြင်သည်အနတ္တမြင်နိဗ္ဗာန်ကွင်ပြေဝင်ဆက်ရောက်သည် နိဗ္ဗာန်မြင်ကနိဗ္ဗာန်မြင်ကအပင်မှအပင်မှမုတ်ချလွတ်မြောက်သည်မုတ်ချလွတ်မြောက်သည်ကဲဒီတော့ဘုန်းကြီးတို့ယောဂီများဟာမိမိတို့ပေါ်ရန်အာယုံတတိပဋ္ဌာန်ကာယဝေဒနာစိတ်ဓမ္မဆိုတဲ့ဒီတတိပဋ္ဌာန်၄ပါးမှာပေါ်ရန်အာယုံကိုရှုမှတ်ခြင်းအပြင်ဒီအနိစ္စအနိစ္စလက္ခဏာအနိစ္စနုပဒနာဉာဏ်ဤအားပြည့်လို့ဟိုဘက်ကဒုက္ခနုပဒနာဉာဏ်အနတ္တနုပဒနာဉာဏ်အားဤပြည့်စုံပြီဆိုရင် မဲအစင်းစင်ဖိုအစင်းစင်ဆက်ရောက်ပြီးတော့ကိလေသာအာသောကုန်ခန်းပြီးယဟန္တာထီအောင်ရောမဖြစ်နိုင်ဘူးလားဖြစ်နိုင်ပါဘူးကဲယဟန္တာဖြစ်ပြီးဆိုရင်တော့ဝိမု ക്തി ဒုက္ခဘာဒုက္ခတဲ့လဲဝိမု ക്തി ဒုက္ခလွတ်မြောက်မှုချမ်းသာမရနိုင်ဘူးလားရနိုင်ပါဘူးဘာကလွတ်မြောက်မှလဲဆိုရင်ကိလေသာဝကမ္မဝဝိပါကဝဆိုတဲ့ဝဆင်းရဲအလုံးကဘာဖြစ်သွားမလဲလွတ်မြောက်ပြီဆင်းရဲဟူသမျှကအလုံးလွတ်မြောက်ပြီ အဲ့ဒီချမ်းသာမျိုးတိအောင်မရနိုင်ဘူးလားဗျာပါရမီတို့ရှိမယ်ဆိုရင်ဒါကြောင့်ဒီနေ့သမထနဲ့ဝိပဿနာတရားကိုမိမိတို့တည်တည်ချာချာနာယူမှတ်သားပြီးတော့မိမိရှုမှတ်နေတဲ့တရားဒါသမထပဲဒါဝိပဿနာပဲလို့ကိုယ်တိုင်ကွဲကွဲခြားခြားပိုင်းခြားပြီးတော့သိပြီးတော့ဒီသမထမှဝိပဿနာဉာဏ်အဆင့်ရောက်အောင်ပေါ့ သမထရှုမှတ်ရင်ကနေသမထယာနိကဆိုတာသမထကနေပြီးတော့အားပြည့်လာတဲ့အခါဝိပဿနာကူးပြီးတော့မရှုရဘူးလားအဲလိုဝိပဿနာကူးပြီးတော့ရှုသွားရင်လည်းဝิญญาအားတွေရင်းချက်ပြည့်စုံရင်ယခုလိုပဲမညာဖွညာနေမရနိုင်ဘူးလားသုဒ္ဓဝိပဿနာဖြစ်တဲ့သမထမရောပဲနဲ့ဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့ဝိပဿနာရှုနည်းကတော့စရှုတဲ့ကပေါ်ရာရှုဘာကိုရှုရမှာလဲပေါ်ရာရှုရမယ်ဝင်လေထွက်လေက ပေါ်ရင်ဝင်လေထွက်လေရှုလိုက်ဖောင်းနာပိနာပေါ်ရင်ဖောင်းနာပိနာရှုလိုက် မိမိတို့ဝေဒနာကစပေါ်ရင်ဝေဒနာကိုရှုလိုက်စိတ်ကစပြီးပေါ်ရင်စိတ်ကိုရှုလိုက်ခန္ဓာမှာသူ့ပေါ်လာသမျှအာယုံလေးကိုစပြီးတော့ပေါ်ရာပေါ်ရာကိုရှုမှတ်ပြီးတော့အဲ့ဒီရှုမှတ်သမျှအာယုံလေးတွေကိုအာယုံတိုင်းရဲ့မမြဲတဲ့သဘောဆင်းရဲတဲ့သဘောအဆိုးမရတဲ့သဘောတွေဉာဏ်မှာထင်ရှားဖြစ်လို့ဒီသုဒ္ဓဝိပဿနာယာနိကလမ်းကနေသွားလို့ရှိရင်လည်းပဲဒီဝိပဿနာဉာဏ်အားတွေဆင်းရဲရင့်ကျက်ပြည့်စုံပြီဆိုရင်ဆင်းရဲငြိမ်းတဲ့နိဗ္ဗာန်မရနိုင်ဘူးလားဗျာ ဒါကြောင့်အာလုံးဝိပဿနာတရားကိုသာရွေးချယ်ပြီးတော့ရှုမှတ်ပွားများအားထုတ်နိုင်ကြခြင်းအပြင်မိမိတို့လူရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူဉ္ဇဉ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း